မြေမြေကာမဂုဏ်ပြောပါစိတ်မိုက်အားတရားလုတ်ခွင်တမေလင်မတီမယမနေတဆတ်ဆတ်တုံငါခုံမြဲပင်ကာမဂုဏ်ထံယံဘုယံ ယုံကန္တမြဲအမှန်ပင်ကာမဂုဏ်ထံယံဘုယံယုံကန္တမြဲအမှန်ပင် န့်ရှောက်ရန်ခဲ့တာရန်ခဲ့ထိန်ခက်လျက်ပေါ်လော်လီခြင်းစောင့်ရှောက်ရန်ခဲ့တာရန်ခဲ့ထိန်ခက်လျက်ပေါ်လော်လီခြင်းဆို မြတ်စွာဘုရား14ဝါရမှာ14ဝါရမှာဇာလိယတောင်မှာဝါဆိုတဲ့ဒီခါမှာအရှင်မေဂိယလိုက်ပြီးလှုပ်ကြွေးပြုလို့တယ်အရှင်မေဂိယတနေ့တော့သံမီးရဇာလိယတောင်နီးကရွာတဲ့ဆုံးခံသွားပြီးတော့ဆုံးခံပြန်ပြီးတော့ရွာဦးရွာပြင်မဲ့ကတင့်တင့်တပင်အောက်မှာဆုံးဖုံးပေးဆုံးဖုံးပေးပြီးတော့ ပြန်ကြလာလမ်းမှာကိမိကာလာမြစ်ကလေးရှိအဲ့မြစ်ကလေးအတိုင်းကြောင်းမပြန်မြတ်စွာဘုရားထံမပြန်သေးပဲနဲ့မြစ်ကလေးအတိုင်းလျှောက်သွားတော့တောအုပ်ကောင်းကောင်းတွေ့တရက်တင်အုပ်ကြီးတရက်ဥယျာဉ်ကြီးတွေ့တဲ့အခါကျတော့အိုးဒီဥယျာဉ်နော်လူတွေနဲ့လည်းဝေးလို့တိတ်တိတ်ဆိတ်ဆိတ်တရားထုတ်ဖို့ကောင်းလိုက်တာငါတရားထုတ်မှပဲတရားထုတ်ခြင်းနဲ့ဒါပေမဲ့မြတ်စွာဘုရားတန်ခွင့်မပံမဲ့ အာထုတ်လို့မဖြစ်သေးဘူးဆိုဘုရားရှင်ထံပြန်ပြီးခွင့်ပါတယ်ရှင်တော်မြတ်ဘုရားတရားအထုတ်ကိုနေရာကောင်းတွေ့လို့မို့တတိယတရားအဲ့ဒီနေရာတော့ပြီးအထုတ်ကိုပြုတော်မူပါဘုရားလို့ရှောက်ထားမြတ်စွာဘုရားကမိဂိယနေအောင်နဲ့မတော်နဲ့အောင်နဲ့တို့များကိုပြုရရနောက်တစ်ပါးရောက်တဲ့အခါကျတော့သင်သွားပြီးအထုတ်ကြီးတဲ့အခုမသွားနဲ့အမှန်တော့ဘုရားရှင်ကမြတ်စွာဘုရားကိုပြုစုမဲ့ဥပ္ပထာကပုဂ္ဂိုလ်လိုလားလို့ တားတာမဟုတ်ပါဘူးအချိန်မကြသေးလို့မိကြီးကအခုချိန်သွားအထုတ်လို့မဖြစ်သေးဘူးလို့မြင်တော်မူလို့တားတာဒါနဲ့ရှင်မိကြီးကပထမအချိန်လျှောက်ပြီးတော့ဒီနေရာအချိန်တစ်ခါလျှောက်ပြန်တယ်သူကလည်းသွားတာတိတ်သွားခြင်းနေဒီတရားဥယျာဉ်တိတ်သဘောကျတယ်ဘယ်သူမှလည်းမရှိဘူးဥယျာဉ်ပင်ကြီးကလည်းရှင်းလို့ပဝန်းကျင်ကလည်းပဲလူရန်လူရန်မရှိတိတ်သွားခြင်းနဲ့တရားအချိန်ထိုက်လျှေากတယ်ဒီနေရာအချိန်ထိုက်လျှောက်မြတ်စွာဘုရားတားတယ် နေလိုက်ပြန်ရောတော်ပြသွားခြင်းစိတ်အထိုက်ခြင်းစိတ်ကစိတ်ပြီးထက်တန်လာပြန်တော့မနေနိုင်ပြန်ဘူးထလျှောက်ပြန်ဒီတော့မြတ်စွာဘုရားကိုင်းမိဂိယာသွားခြင်းသွားတော့ခွင့်ပြုလိုက်တယ်ခွင့်ပြုလိုက်တာမတတ်တာလို့ခွင့်ပြုလိုက်တာပဲဒါနဲ့ရှင်မိဂိယာအဲ့ဒီတရားရင်သွားအထုတ်တယ်အထုတ်တဲ့အခါကျတော့ထိုင်ပြီးအထုတ်လိုက်တာရုပ်ဖြစ်သည်များနာဖြစ်သည်များတတိနဲ့ကဆောင်ရှုရပထမတော့ဟုတ်တယ်လို့လို့ပဲ နောက်ကြတော့စိတ်တွေကဟောတရားပြီးမဲ့တရားပြီးမဲ့တွေကအနတ်တွေကတစ်ထောင်တော့နှောင်းလာပြီးတော့တွေ့တော့တရားပြီးမဲ့အနတ်ညောစိုက်ညောစိတ်ပေါ်လာမလေးတရားပြီးမဲ့နော်စားလိုက်စားလိုက်အကောင်းပါပဲပထမတော့မသိဘူးနောက်ကြတော့ဟဲ့ဘယ်နဲ့ငါဟာတရားထိုင်နေဘယ်နဲ့ညောတရားပြီးမဲ့စိုက်ညောစိတ်ပေါ်စိုက်ညောနဲ့စိုက်ညောနဲ့စိုက်ညောနဲ့မှုတယ်မှုတယ်မှုတယ်နဲ့ရှုတယ်အဲ့ဒါနဲ့ပြောက်သွားပြန်တော့ကြကြတော့ဟောခလန်းလန်းကမုတ်ဆိုးတွေတောလိုက်တာ ထိုးတွေနဲ့ညာတန်တွေ့တာအဲ့ဒါတဲ့တဲ့ကြာရောက်တော့အိုးဒီလူတွေကလည်းဆဲတယ်နော်သူများတက်တက်လိုက်ပတ်နေတယ်စိတ်ကအဲ့ဒီရောက်တော့ပြန်ဟဲ့ဟုတ်ပါဘူးငါတရားမှတ်နေတယ်စဉ်းစားတယ်စဉ်းစားတယ်နင်းနေနင်းနေတွေးတယ်တွေးတယ်နဲ့ရှိပြန်ဒီလေနဲ့အဲ့ဒီကိုတော့ဟာအဲ့ဒါလုံးရပိုက်ချလဲစိတ်ထွက်လိုက်ပြေးလိုက်မှတ်လိုက်ထွက်လိုက်ပြေးလိုက်မှတ်လိုက်နဲ့အဲ့ဒါနဲ့မဖြစ်တော့ဘူးဒီတိုင်းတော့မရဘူးပြန်မှပဲမြတ်စွာဘုရားထံပြန်မိခံအောင်မှပဲလို့ဘုရားဘုရားရှင်ထံပြန် မြတ်စွာဘုရားတပည့်တော်ဆရာမြတ်စွာဘုရားခွင့်ပြုလို့မသွားအထုတ်ပါတဲ့ဒီလေးတွေပါဗျာအဲဒီမှာမြတ်စွာဘုရားကဒီတရားကိုဟောတာဖန္ဒနံစပလံစိတ်တံဒုရခံဒုနိဝရယံလုံကရတိမေတာဝိဥတုကာရောဝဒေသနံဝါရိဇောဝထလေခိတောဩကမောကတဥပတောပရိဖန္တတိတံစိတ်တံမာရတေယံဘာဟတဝေမြတ်စွာဘုရားဒါဟောတာလူရင်းကတော့ မေကြီးကငါမပြောဘူးလားအချိန်မကြသေးလို့တားတယ်သင်ကသွားတာကိုဒီတော့အဲ့ဒါလေသွားတဲ့အတွက်သင်မှာအကျိုးမရဘူးပေါ့အချိန်ကြလို့တို့များလွတ်မှသွားမယ်ဆိုလို့ရှိရင်တော့အကျိုးရမယ်ဆိုပြီးတော့မြတ်စွာဘုရားကစိတ်ရဒီတဘောကိုမေကြီးကမတီအားမကျော်အောင်ဟောတယ်ဒီလိုပါဆိုမိကြီးရဲ့တဲ့စိတ်ဆိုတာကမ္မထာအာယုံပေါ်တင်လဲပဲ သူပြေးခင်ကအာယုံပြေးတာပဲတဲ့တားလို့စီးလို့မရပါဘူးတဲ့မရလို့မတားမစီးပဲနဲ့လှက်ထားပြန်ပြီဆိုလို့ရှိရင်တော့ပိုဆိုးတာပဲတဲ့မြာသမားများညကိုတဖြည်းဖြည်းဖြောင်းတယ်လို့ကောက်နေတဲ့ဒီစိတ်ကိုတဖြည်းဖြည်းကမ္မထာအာယုံပေါ်တင်းပြီးတင်းယူပြီးဖြောင်းရတာပဲတဲ့အဲ့ဒါငါတပည့်အာမလျှော့နဲ့ဆိုပြီးနီးငါနီးပေးပြီးတော့မြတ်စွာဘုရားပြန်ဖက်လိုက်အဲ့ဒါကြောင့်မြတ်စွာဘုရားအရှင်မေဂိယကိုဟောတဲ့စိတ်သဘော ရေ၌ပြောပါရေနေငါဆေထာကုံတွင်တင်လေလင်မတိမယမနေတာဆတ်ဆတ်တုံငါခုံဤတွင်ဘုန်းကြီးဒါစိတ်အကြောင်းသိအောင်ပြောနေတာနော်အခုယောဂီတွေမှာစိတ်လွင်တာမဟုတ်ဘူးအရှင်မေဂိယတောင်စိတ်လွင်တာဒါပြောတယ်ဟုတ်လားဘာကြောင့်စိတ်ကလွင်ရပြေးရသလဲဩတိတဘာဝကဒီတို့သဘောရှိလို့ပေါ့မဟုတ်လား မြတ်စွာဘုရားကစိတ်ဟာမြောင်းနေတူတယ်တဲ့မြောင်းနာမြောင်းများမှာတနေရာတစ်ခွတစ်ခွတွဲပြီဆိုလို့ချင်းငြိမ့်ပြီးထိုင်နေတာရှိမှန်းတော့မသိရဘူးမဟုတ်လားဘယ်လိုလဲဘုခုံဒီခုံလားအဲနားနေရနေတယ်လို့ရှိသလားမရှိဘူးတဲ့အဲ့ဒီအတိုင်းပဲတဲ့ဒီစိတ်ဟာနားနေရနေတယ်မရှိဘူးတဲ့ဟိုပြည့်ဒီပြေးပဲတဲ့အဲ့ဒါ စိတ်မလျှော့ပါနဲ့တဖြည်းဖြည်းကြတော့ကိုယ့်လိုပါလာတာပါပဲတဲ့အဲညာဗမရာအမြဲစိတ်ထဲမှာထားပါတယ်ဒါမြတ်စွာဘုရားမိန့်ကြမတိမယနေတဆတ်ဆတ်တုံငါခုံဤတွင်ကာမဂုံပျော်ပါစိတ်မိုက်အားတရားလောက်တွင်တင်လေလင်းမတိမယမနေတဆတ်ဆတ်တုံငါခုံမြဲပင်ဒီတော့ယောဂီစိတ်ထွက်တာဟာဒါအပြစ်လားမဟုတ်ဘူးကံကောင်းတာနော် စိတ်ထက်တာကံကောင်းတာဘာကြောင့်လဲအဲ့ဒါဘောများသောအားဖြင့်မှတ်ရတာကရုပ်ကိုမှတ်ရတာများတယ်မဟုတ်လားစိတ်စိတ်မှတ်ရတာနည်းတယ်မဟုတ်လားအဲ့တော့စိတ်ကများများထွက်ပြီးလွင့်ပြီးပြေးပြီးတော့လွင့်စိတ်ထွက်စိတ်ပြေးစိတ်ကိုလိုက်ပြီးရှုရတော့နန္တရားကိုရှုရတဲ့အခွင့်အရေးတွေမရဘူးလားရတော့နန္တရားကိုသိတဲ့အသိတွေမတိုးဘူးလားအဲ့ဒါကြောင့်မလို့စိတ်ထွက်ရင်ကံကောင်းတယ်နော် ကာမဂုဏ်ပြောပါစိတ်မိုက်အားတရားလောက်တွင်တင်လေလင်းမတိမယမနေတဆဆတုံငါခုံမြဲပင်ကာမဂုဏ်ထံပြန်မှုရာယုံကံတမြဲအမှန်ပင်စောင့်ရှောက်ရန်ခဲတားရန်ခဲထိန်ခဲလျက်ပေါ်လော်လီခြင်းဒီထိပ်ပြီးပါပြီနော်ဘုရားဟောတဲ့တရားအရှင်မေရိယဟောတဲ့တရားဒီပြိဿဟောတာမဟုတ်ဘူး မှန်ပါဗျာဟုတ်တယ်ဒီပြိဿသူဟိုတော့ကတော့မဟုတ်ပါဘူးအခုတော့ဒီပြိဿဟောတာနော်ဆိုစောင်းရှောက်ရံခဲတာရံခဲထိန်ခဲလျက်ပေါ်လော်လီခြင်းဆို စိတ်အားလက်၍ထားမြားပြာဒုက္ခမုတ်ချပင်ယင်းဤစိတ်အားလက်၍ထားမြားပြာဒုက္ခမုတ်ချပင်သို့ လွတ်ထားတာနဲ့စိတ်ထိမ့်သိမ့်တာဘယ်ဟာကောင်းလဲဘာကြောင့်လွတ်ထားရင်ဆင်းရဲတယ်ပေါ့မဟုတ်လားထိမ့်နိုင်လို့ရှိရင်ချမ်းသာတယ်အဲ့ဒါလို့သိတဲ့ပညာရှင်များစိတ်ထိမ့်တဲ့အလေးချင်းလုပ်ကြတယ်တဲ့မသိတဲ့လူပါလာများကတော့စိတ်လွတ်ခြင်းတယ်လို့လွတ်ထားတာပဲတဲ့လွတ်ထားတာနဲ့အမြတ်ဒုက္ခကလည်းများတာပဲဟုတ်ကဲ့လားမြင်တို့တိမြင် ပညာရှင်စိတ်စဉ်ရင်ဖို့ထိန်မြဲပင်ရင်းတို့သိမြင်ပညာရှင်စိတ်စဉ်ရင်ဖို့ထိန်မြဲပင် စိတ်ထိန်းတာဘယ်လိုလူတွေလဲတော့ဘလို့ပညာရှင်တွေလဲစိတ်လွတ်ထားရင်ဆင်းရဲတယ်ထိန်းနိုင်ရင်ချမ်းသာတယ်လို့သိမြင်တဲ့ပညာရှင်နော်အဲ့ဒါကြောင့်မို့စိတ်တံရခေတမေရာဝီစိတ်တံဂௌတံဒုက္ခဝဟံပုဒ္ဓတံသူနိပုဏံယထာကာမနိပါတိနံစိတ်တံရခေတမေရာဝီစိတ်တံဂௌတံဒုက္ခဝဟံ သူဒုပတံမြင်နိုင်ခဲ့သော အလွန်မြင်နိုင်ခဲ့သောသူနိပုဏ္ဏအင်မတန်ဗိမွေသောယထာကမနိပါတိနံသူကြလွယ်အာယုန်၌ကြတတ်သောစိတ်တံစိတ်ကိုမေတ္တာဝီစိတ်ကိုလွတ်ထားကဆင်းရဲ၍စိတ်ကိုထိမ့်သိမ့်လင်းချမ်းသာသည်ဟုသောအသည့်အမြင်ရှိသောပညာရှင်သည်စိတ်တံစိတ်ကိုရခေထစောင့်ရှောက်ထိမ့်သိမ့်ရာ၏ဟုတ်သလားစောင့်ရှောက်ထိမ့်သိမ့်ရင်ချမ်းသာသလားဆင်းရဲသလား တရားမြင်နိုင်ခဲ့စွာတိမ်မွေ့လှ၍သူကြလိုရာကြတတ်ပါသည်ပမာမြောင်နှိုင်းစိတ်ဆင်းရိုင်းကိုဟောမြောက်နှိုင်းနဲ့ဟောစိတ်ရတယ်တော့မြောင်းနဲ့တူတယ်တဲ့စိတ်ဆင်ရိုင်းနဲ့ဆင်ရိုင်းနဲ့လည်းတူတယ်ဟုတ်ပါမလားဟမ်စိတ်ကအတင်သွားရင်ပြီဆိုလို့ချင်းဆွဲလို့ကိုမရတော့เนาะအတော်ဆိုးတာပဲ ပမာမြောင်နှိုင်းစိတ်စဉ်ရိုင်းကိုချစ်နှိုင်းဉာဏ်ရှင်သံပဇင်းနှင့်အစဉ်ချုံးအုပ်တတိချုပ်၍သံပဇင်းဆိုတာမျိုးမင်းညာနော်တတိချုပ်၍မလှုပ်မရိုင်ကောင်းစွာနိုင်သောဖွန့်ခိုင်ဖြိုးဖြိုးချမ်းသာတို့သည်ကောင်းကျိုးကြွယ်လိမ့်မည်ပါကိုစိတ်ကိုစောင့်ထိန်တဲ့ပညာရှင်များကောင်းကျိုးရတယ်ဟုတ်သလားဒါကဘုန်းကြီးကဒီဆောင်ဘုတ်ဟာအဲ့ဒီ တရားတော်ကလာတာလို့ပြောရင်တော့နော်ဒါပေမဲ့လို့မိဂိယဟောတဲ့တရားမဆုံးသေးဘူးဆုံးအောင်ဟောရမလားအပုတ်ချပေးမှနော်ယင်းဒီစိတ်အားလွှတ်၍ထားများပြားဒုက္ခမုတ်ချပင်သိကြသလားယင်းတို့သိမြင်ပညာရှင် စိတ်စင်ရင်ဖို့ထိမြဲပင်ဒါဖြင့်ဘလို့ထိမလဲ ရေမြားတစ်ကိုလိုသလိုပုံလို့ရအောင်ပြုသည်တွင်တဲ့ရေကိုမိမိလိုရလဲတဲ့မြောင်းတွယ်ထည့်လို့မရဘူးလားမရပါဘူးရတော့မြားကိုကောက်နေတာဖြောင်းလို့မရဘူးလားမရပါဘူးတစ်တုံးကိုမိမိလိုရသဘောကလထိုင်စရည်အဆောက်အဦသုံးဆောင်လုပ်ရမရဘူးလားမရပါဘူးလိုချင်သလိုလုပ်လို့ရတယ်ရေမြတ်တိကိုလိုလိုပုံကိုရအောင်ပြုသည့်တွင် စိတ်ရိုင်းအစဉ်ရင်အောင်မင်းသွန်ပင်ဆုံးမရမြဲပင်မှန်သလားမှန်ပါဗျာမနဲ့တော့ဆိုရေမြတိကိုလိုသလိုဘုံကိုရအောင်ပြုသည့်တွင်ရေမြတိကိုလိုသလိုပုံမူရအောင်ပြုသည့်တွင် ဟုတ် နာတွင်စိတ်ကိုတင်အစင်ရှုပွားဆုံးမလင်စိတ်ကိုဆုံးမကုန်နော်ဘယ်လိုဆုံးမရမှာလဲဘာဝနာတွင်မှတင်းပြီးတော့တဲ့ရှုပါပွားပါတဲ့ဘာဝနာတွင်စိတ်ကိုတင်အစင်ရှုပွားဆုံးမလင် ဟုတ်ရင်ကျေးရရင်ကျေးရ မုတ်ချချမ်းသာရမြဲပင်ကိလေကင်းပါယင်ကြေးရမုတ်ချချမ်းသာရမြဲပင်သို့ စေုံနာအာယုံကိုစိတ်ကိုတင်ပြီးဘာဝနာရှုပွားတဲ့အခါကျတော့ယုတ်သဘောနံသဘောတွေတဖြည်းဖြည်းအမှန်တိုင်းသိမလာဘူးလားသိလာတဲ့ဝိပဿနာဉာဏ်နဲ့အနိစ္စဒုက္ခအနတ္တသဘောတွေသိတဲ့ဝိပဿနာဉာဏ်နဲ့တစ်ဆင့်နဲ့တစ်ဆင့်ရင့်ကျက်လာပြီဆိုမဲ့ဉာဏ်ပူဉာဏ်မရဘူးလားအဲ့ဒီမဲ့ဉာဏ်မှာ40မြောက်ဖြစ်တဲ့နောက်ဆုံးအရဟတမေညာအရဟတပူညာရပြီဆိုလို့ရှိရင်ကိလေသာခတ်သိမ်းကင်းငြိမ့်မသွားဘူးလားအဲဒါလို့ဆိုလို့ရှိရင်အဲ့ဒီစိတ်ယဉ်ကျေးမလားရိုင်းမလား အပြည့်စုံရင်ရည်သွားပြီတဲ့ဒီလိုဆိုတော့ချမ်းသာပြီပေါ့ဒီတဲ့ချမ်းသာတာပါရှိရောမလားဒီတဲ့ချမ်းသာတာမရှိတော့မဟာကပိနမင်းကြီးလေအဲသူမင်းစီရဲ့ချမ်းသာတွေအကောင်လုံးဆုံးလွတ်ပြီးမြတ်စွာဘုရားစီလာပြီးရဟန်းပြုတဲ့ရဟန်းပြုတော့ပထမရဟန်းပြုပြုခြင်းပဲသောတပတိမဉ္ဇဉ်ဘုံဉ္ဇဉ်ရနောက်သူအမဂရောတွေမိဖုရားနဲ့အမဂရောတွေလာလို့အဲ့ဒီမိဖုရားအမဂရောတွေဟောတဲ့တရားနာကြပြန်တဲ့အခါကျတော့ ရတမညာရတပုညာအထိယာယဟနာဖြစ်ပါနောက်မြတ်စွာဘုရားနဲ့မြတ်စွာဘုရားအကြောင်းတော်မှာပဲတရင်သုံးနေတော့ရတမညာရတပုညာအထိရပြီဆိုတဲ့အခါကျတော့မင်းစိတ်ချမ်းသာတတ်မဲ့ပါဦးမလားတတ်မဲ့တော့ဘူးမလေးငါသေးသွားလို့ရှိရင်တော့ငါသီပြုနန်းရန်ဆက်ခံမဲ့သားယောက်ျားလည်းမရှိပါလားလို့စိုးရိမ်ပါဦးမလားမစိုးရိမ်တော့ဘူးဟုတ်လားဒါဖြစ်လို့ရှိရင်တိုင်းစံပြပြပုံကံထကြလို့ဒေါသထွက်ပါအောင်မလား မထွက်တော့ဘူးဒီတော့လောဘလည်းမရှိဒေါသလည်းမရှိကိလေသာလည်းပဲငြိမ့်ပြီဆိုတော့ဒီပုဂ္ဂိုလ်ဟာဆင်းရဲမလားချမ်းသာမလားဒါကြောင့်မို့သူရဲ့ကြောင်းဝန်းလေးထဲမှာနေပြီးတော့မကြာခဏမဟာကပ္ပိနမတိကြီးဟာအဟောဒုက္ခံအဟောဒုက္ခံချမ်းသာပြီစွာချမ်းသာပြီစွာနဲ့မကြာခဏဥဒ္ဒကျူတယ်တဲ့အဲ့ဒီတော့အတွေးချော်တဲ့ယဟန်တော်တွေကအဲဒီကိုယ်တော်ကြီး သူ့မင်းစည်းတိုင်းခန္ဓာပြန်စဉ်းစားမိပြီးအဟောဒုက္ခံလုံနေတာကိုဒီတိုင်းနာဆိုလို့ရှိရင်ဘယ်ဟာလာတရားရတော့မလဲအတွေးချော်တဲ့ယဟန်တော်တွေကထင်းနေတယ်ချမ်းသာလုံးတော့သူစိတ်ထဲကမနေနိုင်တော့ဟောဒုက္ခံဟောဒုက္ခံချမ်းသာပြီစွာချမ်းသာပြီစွာချမ်းသာပြီစွာနဲ့မကြာခဏလောက်တာသူချမ်းသာတာကမင်းစည်းစိမ်ကိုပြန်တတိယချမ်းသာတာလားဒီမှာလောဘဒေါသမောဟကိလေသာငြိမ်းလို့ချမ်းသာတာကိုချမ်းသာတယ်လို့ပြောတာလား အဲကိလေသာငြိမ်းလို့ချမ်းသာတာချမ်းသာတယ်လို့ပြောတာမယဟန်တော်တွေကအတွေးချော်မြတ်စွာဘုရားတောင်းတော့လျှောက်လိုက်တယ်ဒီကိုယ်တော်တွေကလည်းတဲပြီးတော့လျှောက်ကလည်းလဲလဲလဲတာဘူးနော်လျှောက်တော့မြတ်စွာဘုရားကခေါ်ရတယ်အရှင်မသဗ္ဗိနထောပြေသံဃာအလဲမှာမေးရတယ်သိသားပဲသိပေမဲ့လို့မေးရတယ်အများသိအောင်ဆိုပြီးတော့ဟဲကပိနာ သင်ဟာသင်မိစိစိတ်ချမ်းသာကြီးကိုပြန်ပြီးတော့လွန်ပြီးတတတာနဲ့ချမ်းသာတယ်ချမ်းသာတယ်လုပ်နေပါတယ်ဆိုဟုတ်လားမဟုတ်ပါဘူးဗျာတဲ့တပည့်တော်အရဟတမေချမ်းသာအရဟတဖို့ချမ်းသာကိုရလို့မဒီအရဟတမေချမ်းသာအရဟတဖို့ချမ်းသာဖြင့်ဘယ်ချမ်းသာနဲ့မှမတူလို့ဒီချမ်းသာကိုတပည့်တော်ဟောဒုက္ခံလုပ်ပါတယ်ဖေရဆိုမှမြတ်စွာဘုရားကရှင်သာယဟန်တို့တဲ့ငါသားတော်ကပ္ပိနာဟာ စည်းစိမ်သူရဲ့မင်းစည်းစိမ်အပါအဝင်လောကမှာတတ်မဲ့စရာဟူသမျှကိုအကုန်လုံးတတ်မဲ့တတ်တဲ့လောဘဟူသမျှအကုန်လုံးပယ်တတ်ပြီးတာကိလေသာခတိငြိမ်းပြီးတာပုဂ္ဂိုလ်ဖြစ်တယ်တဲ့ဒါကြောင့်မင်းစည်းစိမ်ကိုတပြီးတော့ဟောတုခံလောက်တာမဟုတ်ဘူးတဲ့ကိလေသာကင်းငြိမ်းလို့မလို့ဆင်းရဲခတိငြိမ်းတဲ့ချမ်းသာကိုသူရလို့မလို့ဟောတုခံလောက်တာလို့မြတ်စွာဘုရားမိန့်ကြရတယ်ဒါကြောင့်ကိလေသာကင်းပြီဆိုလို့ရှိရင်တော့ချမ်းသာပြီလားမှတ်တာ များပြီဆိုရင်တော့ဆင်းရဲပြီလားမှတ်တာနည်းပြီဆိုလို့ရှိရင်တော့ချမ်းသာတယ်တဲ့ဒါကြောင့်လုံးဝမပယ်နိုင်သေးတောင်းတောင်းမှပဲနည်းနိုင်သမျှနည်းတယ်ဆိုလို့ရှိရင်ချမ်းသာသမျှမချမ်းသာဘူးလားချမ်းသာတယ်အဲ့ဒီနည်းဖို့ဆိုရတာလည်းပဲအိတ်နေစားနေချမ်းသာနည်းသွားမှာပေါ့မဟုတ်ဘူးလားဟာပါလို့อ่ะအဲကြင်ကြံပွားများ အားထုတ်မှနည်းမှာပေါ့ဟုတ်လား အဲ့ဒါပြောတာဒါကြောင့်မလို့ဘာဝနာတွင်စိတ်ကိုတင်အစဉ်ရှုပွားဆုံးမလင်ကိလေကင်းပါယဉ်ကျေးရာမုတ်ချချမ်းသာရာမြဲပင်အဲ့ဒါဖလို့မထားနဲ့ဒါပြောတာနော်အဲ့ဒီကဆက်ဒီမှာမြင်နိုင်ခဲ့စွာတိမ်မွေးလှ၍သူကြလူရာကြတတ်ပါသည် ပမာမြောက်နှိုင်းစိတ်ဆင်းရိုင်းကိုချင့်နှိုင်းညာရှင်တံပစင်းနှင့်အစဉ်ချွန်းအုပ်တတိချုပ်၍မလုံမယိုင်ကောင်းစွာနိုင်သောဖွန့်ခိုင်ပြိုးပြိုးချမ်းသာတို့သည်ကောင်းကျိုးကြွယ်လိမ့်မည်ရာကိုဓမ္မပဒ36ကထာဆိုမြင်နိုင်ရဲ့စွာမြင်နိုင်ရဲ့စွာသိနိုင် ခါ လျှောက်ထိမ့်သိမ်းတာစောင့်လျှောက်ထိမ့်သိမ်းလို့ချမ်းသာရတာအောက်ကဟာကပြောမြဟုတ်ကဲ့လားမြင်နိုင်ငယ်စွာတိမ်မွေးလှ၍သူကြလိုရာကြက်တတ်ပါသည်ပမာမြောင်နှိုင်းစိတ်ဆင်းရိုင်းကိုထူးတိုင်ဖြေချွတ်ထင်နိုင်လှည့်၍ဆင်ထူးဖြုတ်ဒီဆွလိုက်မယ်ဆိုလို့ကြီးရဲ့အဲ့ဒီဆင်ရိုင်းဘာလုပ်မလဲဘာကျင်ရသာထိုးကျင်ရထိုးနင်းကျင်ရနင်းမယ်မဟုတ်လား အဲစိတ်လည်းပဲဒီတိုင်းပဲလွတ်သားထားရင်တော့အဲ့ဒါနင်းကြီးရနင်းတာပဲထူတိုင်းဖြေချိုထင်တိုင်းလှည့်၍မကောမထိတ်ညွတ်တိုင်းရင်ကညွတ်တိုင်းရင်ကဆိုတဲ့စကလုံးသိတဲ့သိတဲ့ပဲရှိတယ်နော်စိတ်ကနည်းနည်းလေးမကောင်းတဲ့ဘက်ကိုညွတ်သွားတဲ့ဆိုမိမိကမထိမ့်မဲနဲ့အဲ့ဒီစိတ်နောက်ပါပြီးတော့လှုပ်လိုက်ပြီဆိုလို့ရှိရင်တော့ကောင်းတာဖြစ်မလားမကောင်းတာဖြစ်မလားအဲ့ဒါညွတ်တဲ့ဘက်ကိုရေးပြလိုက်တာ ညွတ်မှန်းသိရင်မညွတ်အောင်ပြန်ပြီးတော့ထိမ့်ဖို့မလိုဘူးလားလိုတယ်ဒါကြောင့်မလို့ညွတ်တိုင်းရင်ကအေးငိမ့်ချမ်းသာမရပါပဲပူရဆင်ကဲလွန်ဆင်းရဒီမိုက်မဲသူတို့လမ်းစဉ်ဒီဆိုမြင်နိုင်လေသွားမြင်နိုင်လေ နေတာစိတ်စိတ်နဲ့အရောက်လောက်တာကစိတ်တစ်ခုတည်းလုံးလောက်တာလားဘာတွေကလုံးသေးလဲနှုတ်ကရောအလုံးမလုံးဘူးလားသေကရောအလုံးမလုံးဘူးလားဟုတ်ကဲ့လားစိတ်အလုံးကိုဘာကံခေါ်တယ်နှုတ်အလုံးကိုကိုယ်အလုံးကိုဒီတော့ဒီမှာ အဲ့ဒီဝစီကံကာယကံနှုတ်အလုံးနဲ့ကိုယ်အလုံးတော့မပြောဘဲနဲ့စိတ်အလုံးကြီးပြောနေတော့ဟိုဟာနှစ်ခုလွတ်မနေဘူးလားဟမ်ဒီလိုလေမပြည့်စုံနေဘူးဟမ်ဘာကြောင့်ပြည့်စုံလဲစိတ်ကမနောပုပ္ပင်္ဂမဓမ္မမနောသစ္စာမနောမယာမနတာစေပဒုဋ္ဌေနပါတတိဝါကရောတိဝါဟွန်း တဒောနံဒုက္ခမနွေတိသက္ခံဝအာယဝအနပါယိနိမနောပုတ်ပင်ကမဓမ္မဓမ္မတရားတို့သည်မနောပုတ်ပင်ကမစိတ်သာလင်ရှိဝါရှိကုန်၏မနောသစ္စာစိတ်သာလင်အကြည့်မှုဖြစ်ကုန်၏မနောမယာစိတ်ကြောင့်သာလင်ဖြစ်ကုန်၏တရားတွေထဲမှာတဲ့စိတ်ကဥစည်းကောင်းတော့မဲတဲ့သူကရှိသွားပဲတဲ့ဟုတ်တယ်မလား သူကရှေ့သွားတယ်ဆိုလို့ချင်းနှုတ်တို့ကိုယ်တို့ကနောက်လိုက်ပေါ့အဲ့တော့စိတ်ကကောင်းတဲ့ပဲသွားရင်နှုတ်ကလည်းပဲကောင်းတဲ့ပဲသွားမယ်ကိုယ်ကလည်းကောင်းတဲ့ပဲသွားမယ်စိတ်ကမကောင်းတဲ့ပဲသွားရင်အဲနှုတ်ကလည်းမကောင်းတဲ့ပဲသွားမယ်ကိုယ်ကလည်းမကောင်းတဲ့ပဲသွားမယ်မကောင်းတာတွေပဲပြောပြီးတော့မကောင်းတာတွေပဲလုပ်မယ်ဒီလိုဆိုလို့ရှိရင်ကောင်းကျိုးတွေရမယ်နော်ဘာကျိုးရအေးကျိုးတွေရမယ် တဲ့ဒါကြောင့်မလို့ तू ကစိတ်ကရှေ့သွားတဲ့ခေါင်းဆောင်ဦးစီးဒါကြောင့်မို့သူ့ပဲပြောနေရတဲ့သူ့နိုင်အောင်ထိဒါပြောတာမဟုတ်လားမနောပုပ်ပင်ကမဓမ္မမနောသစ္စာမနောမယမနတာစေပဒုထေနဘာတတိဝါကရောတိဝါပဒုထေနပြင်းမှားသောမနတာစိတ်ဖြင့်ဘာတတိဝါပြောဆိုမူလိပြောဆိုညာအံကရောတိဝါပြုမူမူလိပြုမူညာအံ တတော်ထိုတို့ပြမှသောစိတ်ဥဆောင်၍ပြောဆိုပြုမှုမိခြင်းကြောင့်နန္ထပုဂ္ဂိုလ်ကိုဆာယာအယိတ်တိအနပါယိနီဣဝအစဉ်တစိုက်လိုက်တကယ်သို့တန်ထိုမကောင်းမှုကံဒီလဲအနပါယိနီအစဉ်တစိုက်လိုက်လျက်နေ၏တဲ့မကောင်းတာလုပ်မိလို့ရှိရင်အဲ့ဒီမကောင်းတာလုပ်မိပြောမိတဲ့ကာယကံဝစီကံမနောကံအခြေခံပြီးဖြစ်ပေါ်လာတဲ့ နှုတ်နဲ့ပြောမိတဲ့မကောင်းမှုကိုယ်နဲ့ပြုမိတဲ့မကောင်းမှုဟာအဲ့ဒီလူနောက်ကိုအရိပ်ပါတယ်လို့ကပ်ပါလိုက်နေတာပဲတဲ့ဟုတ်ပါမလားအရိပ်များမှာလူနဲ့တပါတဲ့ပါမသွားဘူးလားဘလောက်များကပ်ပြီးလိုက်တော့အမေအခုဒီထဲမှာကိုင်အရိပ်လိုက်သေးလားဟမ်ဒီထဲမှာအရိပ်လိုက်သေးလား မလိုက်နိုင်တော့ဘူးဒီထဲကြတော့အဲ့တော့အရေးမလိုက်နိုင်တဲ့နေရာမရှိဘူးလားရှိတယ်ဘယ်ဘယ်နေရာလဲဓမ္မယုံအောင်အေးဟုတ်တယ်ဓမ္မယုံအောင်မှာရိတ်မလိုက်နိုင်ဘူးနော်ဒီလိုကလေးကြီးမကောင်းမှုအကုသိုလ်ကမလိုက်နိုင်တဲ့နေရာလည်းပဲဓမ္မယုံအောင်ပဲမဟုတ်လားမကောင်းမှုအကုသိုလ်ကငါအရေးကဲ့သို့လိုက်တယ်တဲ့အဲ့တော့ မကောင်းတဲ့ကိုယ်ပြုမှုနှုတ်အပြောဆိုတဲ့မကောင်းမှုကာယကံဝစီကံတွေအရိတ်ကဲ့သို့လိုက်တာမလိုက်နိုင်အောင်ဆိုရင်ဓမ္မယုံအောက်ဝင်မဟုတ်ဘူးလားပါကြောက်အဲဓမ္မယုံအောက်ရောက်တော့တရားအထုတ်တာကိုမဟုတ်ဘူးလားတရားထုတ်ပြီဆိုတော့မကောင်းမှုအောက်တို့အရိတ်လို့လိုက်ပါဦးမလားအဲဓမ္မယုံအောက်ဆိုလို့ရှိရင်အရိတ်မလိုက်နိုင်ဘူးနော်အကုသိုလ်အရေးမလိုက်နိုင်ပေမဲ့ကုသိုလ်အရေးကတော့ဓမ္မယောအောက်လည်းလိုက်မနေဘူးလားလိုက်နေတယ်နော် ဒီတော့လူရင်းကကိုယ်ပြုမှုနဲ့နှုတ်အပြောဆိုရဲ့အကြောင်းရင်းပင်မကစိတ်ပဲအဲ့ဒီစိတ်ကိုပဲလောဘဒေါသကိလေသာအငြိအကျေးစင်ကြဲပြီးစိတ်ကလေးဖြူစင်းနေအောင်များကျင့်ကြံကြိုးစားပွားများအားထုတ်နိုင်မယ်ဆိုလို့ရှိရင်နှုတ်အပြောဆိုတာလည်းဖြူစင်းမလာဘူးလားပရိသုဒ္ဓဝဇီတမစာရခေါ်တယ်နှုတ်အပြောဆို ဖြူစင်းလာတယ်ကိုယ်ပြုမှုကတော့ဖြူစင်းမလာဘူးလား ပရိသုဒ္ဓကာယပမာကာရလို့ခေါ်တယ်ကိုပြုမှုလည်းဖြူစင်းလာတယ်တဲ့စိတ်ကိုကင်လိုက်တာနဲ့နှုတ်ရောကိုရောပါမလာဘူးလားပါလာတာပဲမဟုတ်ပေဘူးလားခုနဓမ္မယုံရှိကအုတ်မင်းကြီးတွေ့လားမောကြည့်လိုက်လို့ရှိရင်ထမ်းသေးတယ်မတွေ့ရဘူးလားဩဒုက္ခပါလားအုံးမေမောကြီးထမ်းပြီးတွေ့ရမယ်လေอืมခက်လိုက်တာနော် ဩမေမောကြည့်တာလေတမ်းမိတွေ့သေးတာအဲ့ဒီဩမင်းကြီးကအသေးတဲ့ပြတ်မနေဘူးလားအင်မတန်သေးတယ်တခိုင်တခိုင်ဆိုအုံးဒီအလုံး20လောက်ပါတယ်အဲ့ဒီအလုံး20လောက်ကိုတစ်လုံးစီတစ်လုံးစီဆွဲရရင်မပင်မမှုလားဒါဖြင့်တစ်ချက်တည်းတစ်ကြိမ်နဲ့ဆွနိုင်အောင်ဘယ်လိုလုပ်ပါအဲအညာကနေခြိုင်လိုက်ရင်20လုံးပါမလာဘူးလား ပါတယ်တကယ်လို့အဲ့ဒီအုံလေးကတရားသီးမယ်ဆိုလဲအညာကခြံချလိုက်တရားလုံးပါမလာဘူးလားအဲ့တော့စိတ်ကလည်းပဲအဲ့ဒီအညာနဲ့မတူဘူးလားစိတ်ကိုယ်ကင်ဖြူစင်အောင်လုပ်လို့ရှိရင်ကိုယ်ရောနှုတ်ရောမဖြူစင်သေးဘူးလား